2542ခုဘောဓတက္ကရီ1360ပြည့်နှစ်ဥတုဝပါဏမူလရာသီအရင်းရလာဇန်၄ရက်နေ့ညာဘဂုတိုင်းကျွမြို့ပင်တင်လာမဟာစိတမနရေဓမ္မပฏิဌာန်ဓမ္မပိမာနောမြတ်အတွင်းတော်လက်သက်လက်ကျင်းရဆင်းရဲပါအတော်ရဲ့ပေါင်းကိုဇေဝတွင်သုံးလသက္ကနာဝေ ရှင်မြတ်ကုရံတော်16လနဲ့20မိကကိုကျော်တော်သုထေဥဖုန်မြေတော်လင်းများတို့ကိုယေရှုရဲ့ဥဒေဟံတော်အေမိတာတို့ကတန်တောင်းတထောင်ကိုနေရာမှာသင်္ဃာပြတ်တို့ဖြင့်ဘုရားမြစ်တန်ဃာတော်ဘုရားနဲ့ပြောခြင်းရောဒီသူတော်ရှင်တို့အာနန္ဒအာယုံသွမ်းလေးသွမ်းပေါ်ခြင်းချွတ်ခြင်းဩဒါပါရနဲ့ဓမ္မပူဇာမန္တနဲ့ဘိက္ခေ တတိယသင်္ကန်းတို့ကိုလူတန်းသည့်ကုသိုလ်မင်္ဂလာပေါင်းပါလူရှင်တို့၏ကုသိုလ်မင်္ဂလာဝေဟောကြားအပ်သည်သုဒ္ဓတာပိဋကသုဒ္ဓကနိကေဇာတကပါဠိအတ္ထကထာ950ဇတ်တော်အဝိအပါတတ္တကနိပပန္နကဇတ်ဓမ္မဒေသနာတော်တဲ့ဘုပန္နကဇတ်ဓမ္မဒေသနာတော်ကို ဒီတော့လည်းမြတ်မှတန်းနိုင်အောင်ညာမနာမဲ့ပေးရမယ်ဆိုပါကခက်ဆုံးမှခက်တရားတော်ပါတရားလူတန်းရတဲ့ပုဂ္ဂိုလ်တွေသောက်ပြီးကြတဲ့ပုဂ္ဂိုလ်တွေလောအပ်ပေးကြတဲ့ပုဂ္ဂိုလ်တွေအားထုတ်ကြတဲ့ပုဂ္ဂိုလ်တွေဟောကြတဲ့ပုဂ္ဂိုလ်တွေနာယူတဲ့ပုဂ္ဂိုလ်တွေ အလုံးစုစုထုတ်လိုက်ရင်ဘုရားဆက်ရဖြစ်ပြီးဖြစ်တဲ့အခါကုသိုလ်ကောင်းမှုရှာကြတဲ့ပုဂ္ဂိုလ်တွေဟာဘလောက်အခက်အခဲကြတဲ့ကတိုးထွက်ပြီးတော့ဆောင်ရွက်ရတယ်ဆိုတာပေါ်လွင်အောင်လို့ခက်ဆိုမှခဲပါရရဘုရားဒီသနာဝကြမြည်ပြီးတဲ့ အလေးစင်ရရေညွန်းတာသည်ဥဒေဟသောဧတို့၏နတမိပါဥရောသောသုထဥပုပ်မြေတော်မင်းများတို့သည်ရှိရတော်ကသင်တို့အတွက်ရည်ရွယ်ချက်ဖြင့်ကုသိုလ်ရည်ချက်ချဖို့ရာဒီနေရာတို့လာရောက်ပါဖြင့်တရားဓမ္မနိုင်လည်ရပါစေလို့ဒေသနာဥဒိကလတာအယဒီညောကပုဂ္ဂိုလ်တို့အားဘုန်းကြီးတို့ကသိခေါ်ပါလေ အဲဒီတော့ထိုက်ပေါ်ပြီးတော့ရတော့နေအချင်းတော့ဟောရရင်ခုနကထားပါပဲဒါပေမဲ့ဘုန်းကြီးတို့ကမူရင်ရသွားတောတံဝတ္ထုတွေမှာဘုဒ္ဓနေအချင်းဉာဏ်လက်လန်းနေရာရှားပေပြီးတော့ရှုကြည့်ကြင်ပြတဲ့အလေးအထားရှိပါဒါကြောင့်ဒီနေရာဒါနမှာတတ္တကမိတ္တသန္တကဇတ်ဖက်ဆိုမှဖက်ကိုကြောယူထားပြီးတော့ ဘုန်းကြီးတို့သင်္ဂုတ္တရသင်္ဂုတ္တပါဠိတော်ဓမ္မဗရပါဠိတော်အဟိတတိနဲ့သက္ကရာဆိုတာတွေကယူပြီးတော့ကြည့်လိုက်လို့ဆိုရင်နဲ့အဲဒါဖက်ဆိုမှဖက်ဆိုတဲ့သိဝေယတရားတွေဟာအတော်များများပါပါတယ်။ဒါကြောင့်ဆိုခက်ဆိုမှခက် ကားနှလုံးဆက်လာတယ်ဆိုရင်မြင်တော့အနဲ့အတိတ်တွေထွက်မြဲတဲ့ပရိယပရိယနှစ်ချက်ဆက်မြင်တော့အနဲ့ထွက်မြဲပရမခက်နောက်ဆုံးမှနောက်ခက်ခက်ဆိုတဲ့စကားနှလုံးဖတ်ဆက်သုံးထားခြင်းဟာသိကိုခက်တယ်ဆိုတဲ့အနဲ့အတိတ်တွေပါဒါကြောင့်သက်ဆုံးမှခက်သိကိုခက်သည် သက်များစွာပါလေလေအဲ့တော့တဲ့ဘုန်းကြီးတို့အင်္ဂဘောသက္ကမိတပါဠိတော်ကြီးမှာလာတာကသာနာမေတ္တေပါတုဘောတုံဘောလောကသမိန်ချက်ပါတို့လောကမှာတဲ့၆ပါးသောအရာဒါနတို့ရဖို့ရခက်တယ် ကတမေတံခန္ဓာအရိထောပါးတွေကပါပင်လက်ဆိုရင်သာဂတတ္တအရဟတောသမ္မာသမ္ဗုဒ္ဓတ္တပတုဘာဝေပတုဘာဝလောကဒုံဘောလောကသမေတိလောကမှာဖျားပွင့်တဲ့ဖြစ်ဆိုတာအင်မတန်ခဲရင်ပါလေပညာဓိကဘုရားဆိုရင်လေးပြင်ချေကဘာတသိပါရမီတော်ဖြစ်ရ တတ္တာတိကဘေအသွေစိတ်တဲ့ခြေတော်ကတသိပ်ပါရမီတော်ဖြစ်ရတဲ့ဝိရိယတိကဘေအသွေ36သိပ်ခြင်းနဲ့ကဘာတသိပ်ပါရမီတော်ဖြစ်ရတဲ့အဲ့ဒါနိယတဗျာသိနိယတကဒိဋ္ဌိနိယတကမြဲတော့ဗျာတိကကဒိဋ္ဌိသလားသင်္ခါရဖြစ်လိမ့်မယ်လို့ပြောတဲ့နောက်မှာဖြစ်ရတဲ့ ပညာဓိကသတ္တာဓိကဝရိယဓိကခယအလောင်းတို့ရဲ့ပါရမီခရီးဒါပါပဲအဲ့တော့တေမယဖြစ်လိုက်မှလို့မောချကိန်းနဲ့မပြောင်းနေကအနိယတပြတဲ့မမြဲတော့ကိန်းတွေကအဲ့ဒါကလုံးရဲ့ပြောရင်ခုနကနိယတပြတဲ့ထဲမှာသင်္ချေ20ပြည့်အောင်ဆိုပြီးတော့ဆွဲရတာ အဲ့ဒါပညာရိကတရားတွေအနိဒဓာရိက16ပင်ဖြစ်သတ္တတိကတရားဆိုရင်7ပင်ဖြစ်ဟုတ်လားဝိရိယတိကတရားဆိုရင်၄အပင်ဖြစ်တဲ့အဲ့တော့မူရင်းနေနဲ့ပေါင်းလိုက်တော့အလုံးသင်္ချင်း20နဲ့ကဘာတမိတ်ပါရမီဖြစ်မှသမ္မာသမ္ဗုဒ္ဓဆိုတဲ့ဘုရားဖြစ်ပါတယ်ဒါကြောင့်တိဘုရားဖြစ်ဖို့ရအနုတရားမှသိရမှာလေ သရဝတ္တကိုဧတိတမသမ္မောနိယတဒေတိတာပုဂ္ဂလောပါတုပါဝတုံဘော လောကသမိတ်ဒါနမနဲ့အဲဒီမြတ်စွာဘုရားဟောကြားတဲ့တရားကိုထပ်ဆင့်ဟောဆွမ်းနိုင်တဲ့ပုဂ္ဂိုလ်ဟာလည်းပဲရဖို့ရအင်တန်ခရင်ပါလေအကျဉ်းချုပ်ဖြစ်ဖြစ်မြောက်မြောက်လောက်လောက်လားလား လူတုလာဝင်သဘောစင်ကြအောင်ဟောနိုင်တဲ့ဓမ္မကတိကပုဂ္ဂိုလ်ဆိုတာလေရှားမရှားအခက်ကြီးတစ်မျိုးပါပဲတဲ့ဟုတ်လားဒါကြောင့်လို့ဆိုရင်ပြက်လောကမှာသင်္ချာသေကနာနဲ့ပြထားတာရှိတတိတုဇာယတိသူရောလူတရားမှာတတ်သိရှိတဲ့လူတယောက်ခရင်ကြောက်တတ်တဲ့လူကညာလေအာဟံဒေတုသပန္တိတော့ လူပေါင်းတစ်ထောင်မှာအကျိုးကြောင့်မျောမြင်ခြင်းချင်းတိုင်းကွာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တယောက်ရဖို့ရလေအင်မတန်ခရင်ပါလေဟုတ်လားဝိတာတတ္တဗဟတေလို့ရဟောအေးအဲ့ဒီမှာလူပေါင်းတသိန်းမှာသူများနားရှင်းအောင်နားလည်အောင်သဘောပေါက်အောင်ခေါင်းသွန်းနိုင်တဲ့ဓမ္မဂရိကပုဂ္ဂိုလ်တပါးခရင်ပါလေဒါကိုထွက်ပြီးတော့ နံပါတ်2မြတ်စွာဘုရားဟောကြားတဲ့တရားတွေကိုနားရှင်းအောင်သဘောပေါက်အောင်မြစ်ချအောင်ဆိုပြီးတော့ဟောကြားနိုင်တဲ့ဓမ္မပဋိကပုဂ္ဂိုလ်ရလို့ရလဲဖြစ်ပါတယ်နော်နောက်တစ်ခုကရိယယတနေပစ္စသာတိဒုံနာဘောလောကသမိတ်အေးလူဖြစ်ဖို့တရားတော်သမိတ်သိပ္ပံရှုတော်ဟာဒီရင်စက္ကန့်နဲ့အမြလူတွေကသိပြီးတော့အရင်အတွက်ပေါ်များနေတယ် ုန်းကြီးတို့ရဲ့ငရေတလေးကလေးဘဝကဆိုရင်လူဦးရေဟာမြန်မာနိုင်ငံသို့မဟုတ်ပြည်ထောင်စုမှာအင်မတန်နည်းပါတယ်။အခုကြတော့ကသန်းပေါင်း46သန်းကျော်နေပါပြီ။ဟုတ်ပါလား။ဒီအဲ့ဒါလူဖြစ်ဖို့တော့လွယ်တဲ့ခါဒါပေမဲ့လို့ခရမ်းဖွင့်ရမစ္စည်းမဒေသဖြစ်လူဖြစ်ဖို့ရလည်းပဲအင်တန်ခရင်ပါတယ်။ဟုတ်ပါလား။ဒါကြောင့်လို့ဘုရားတို့ဆိုတာရှိကျွမြောက်ကျွ အနောက်ကျောဘယ်တော့မှပွင့်ရုံထုံးတာမရှိဘူးဇဂုရီပါလက်ရတောင်ကျောမှာသာဘုရားပွင့်ရုံထုံးတာရှိပါအဲဒါကိုထောက်ချင်းချင်းနဲ့ရှေ့ကျောမြောက်ကျောအနောက်ကျောမှာလူဖြစ်ကြတော့လည်းပဲဘုရားပွင့်ရာဖြစ်လူဖြစ်တဲ့ပုဂ္ဂိုလ်များမှာမှအမြတ်တမ်းလူဖြစ်တော့ကြောင့်အဲ့ဒီလိုဘုရားပွင့်ရာဖြစ်လူဖြစ်ဖို့ရလဲဒီတန်ခရင်ပါတယ်နမတုတ်အဲနမလေးကအင်္ဂရိယာနာအဝီကံဟတာ မျက်စိနာနာခေါင်းလျှာခန္ဓာကိုယ်စိတ်အဲဒီကြောင့်မျိုးကောင်းကမုံမုံရှင်းရှင်းပြပြပြပြတုံတုံဖြစ်ဖို့ဆိုတာလည်းပဲအင်မတန်မှခင်းပါတယ်တဲ့ဗျဟုတ်လားမှန်ပါဗျာနာမငါကြတော့အသရတာအနေလမူကတာအဲ့ဒါကထုံထိုင်းဖြစ်အပ်ရင်ခံရမှာတပည့်ရေရိုကြပြီးတကားလားမကြည့်မလဲမရှင်းမပြဖြစ်ခြင်းအေးအဲ့ဒါလို့ဘုန်းကြီးတို့ လောကနေအပြင်ပြောရရင်မဆွတ်မအမယူတဲ့ပုဂ္ဂိုလ်ဆိုတာလည်းပဲဖြစ်ပေါ်ရအင်မတန်ခရင်ပါတယ်အချို့ကြတော့ဆွတ်နေတယ်အနေတယ်ယူနေတဲ့ပုဂ္ဂိုလ်တွေဟာအင်မတန်များပါတယ်ဒါကတော့ဒါနဲ့တပည့်တော်တို့လူပေါင်းတရားထဲမှာဒီလိုပဲလို့ပြောလိုက်တယ်ဒါတော့ဒီနေရာအာရုံဆွတ်ခြင်းဆိုတာလောကငကတိအဆွတ်နာတဲ့တရားစာပင်းနဲ့ပတ်သက်ပြီးတော့နားမလည်နိုင်တဲ့ဆွတ်အပ်ခြင်းဆိုတဲ့ပုဂ္ဂိုလ်ကိုယူရပါလေ နှမျိုးရှိသွားတော့၅မျိုးရှိသွားနောက်တစ်ခုကကုသလေဓမ္မေသံတော်ဒုက္ခဘောလောကသမိန်တဲ့ဗျာဒါကတော့ခုနကအထက်များဓာတွေကိုကျော်လွားလို့အေကုသတရားပြုလို့တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဟာလည်းပဲအင်မတန်မှခရင်ပါတယ်ကိုမိသားစုကိုပြန်ချိတာတဏီကို အဲရက်ွက်ရဲ့လူဦးရေပြန်ကြည့်ပါမြို့နယ်ရဲ့လူဦးရေပြန်ကြည့်လိုက်ပါကမ္ဘာလောကဆိုတာကတော့ဘုရားမကွဲ့နဲ့အမေရိကန်ယူရီးယားတို့ကမောရီးယားလာဂျပန်တို့ပြည်နေအင်္ဂလန်စသည်တို့မှာတော့တရားနာကြားဖို့ရဝေလာဝေးပါကုသိုလ်ပြုဖို့ရဝေလာဝေးငါကအာယုကာမဂုဏ်တွေပြောပါဖို့ဒါလည်းတို့အာသရင်ကြည့်တော့နေကြတာဒီနေ့သိပ္ပံပစ္စည်းတွေကတက်ပြီးခံနေပါလေဟုတ်ပါလား တိုက်ဘုန်းကြီးတို့တိုက်ရကြောရရင်ပြင်ပြလမ်းကလူဦးရေမနေဘူးကြ။ဒါပေမဲ့လို့အာရေဒီယိုနဲ့အာတီဗီနဲ့နော်အဲပြီးတော့အောက်ဆက်နဲ့ပြီးတော့ဆလောင်းနဲ့စသည်ဒါနဲ့ပဲနေကြတာသာနာသမီးသမီးနဲ့မရပြောကြတာများပါလေတရားနာနိုင်တဲ့လူခဏရောက်လောက်ရှိမလဲပြင်ပြလမ်းနဲ့ရှင်းကပ်အင်္ဂလာလေးနာတဲ့ပြင်ပြလမ်းတောင်ထဲပါတော့ဒီဒီလမ်းတွေထက်ဒီဒီရပ်ွက်တွေထက်မတွင်တော့။ဒါကြောင့်ကုသလေဓမ္မေ ကုသိုလ်တရား၌သာနောပြုလိုသောသာနောဒီလောကတမင်လောက၌ဒုံလဘောရသေးပါ၏အဲ့ဒါလည်းအခက်တစ်မျိုးမို့အော6မျိုးညာသို့ဗုဒ္ဓမြတ်စွာဘုရားသင်ထွန်းရာသင်ထွန်းရာစွာခက်တဲ့သည် သွားမယ်ဗုဒ္ဓတရားဗုဒ္ဓတရားဟောညွှန်ကြားဟောညွှန်ကြားတအားခက်ခက်သည်ဗုဒ္ဓတရားဗုဒ္ဓတရားဟောညွှန်ကြားဟောညွှန်ကြားတအားခက်ခက်သည်အေးဒီနေ့တော့ကဝိလာသားတို့လည်းပြောသွားပြီမို့ဘုရားတော်ဓမ္မဂရိကဖြစ်ဖို့ဆိုတာအမြဲတမ်းခိုင်းရပါတယ်လို့သူရဲ့ကြိုးစားချက်နဲ့အခြေခံသင်ပြသွားတယ် သုတ်နမသုတ်မေတိမဒေတာဒုခိယမုတ်ချခက်ခက်သည်ဘုန်းကြီးရဲ့သာသနာတော်နဲ့ကမေတိမဒေတာလို့ဆိုလိုက်ခြင်းဖြင့်ဘုရားပွင့်ရာဒေတာအယက်အဲ့လိုသိရမေတိမဒေတာမေတိမဒေတာဒုခိယဒုခိယမုတ်ချခက်ခက်သည်ဣန္ဒြေ၆ပါးဣန္ဒြေ ပြည့်စုံညာပြည့်စုံညာသာအားခက်ခက်သည်ဣန္ဒြေ၆ပါးပြည့်စုံညာပြည့်စုံညာသာအားခက်ခက်သည်မဆုံးမအားမယူစွာမယူစွာလောက်ချခက်ခက်သည် ဘက်ကိုဘဝထား၍မန္လိုက်ထား၍တဲ့အဲ့ဒါမြတ်စွာဘုရားဟောကြားတဲ့အခက်တရားတွေအင်္ဂုတ္တမှာ6မျိုးဟောခဲ့ယနေ့လူရှင်များနဲ့ပြီးရတော့လူရှင်များနာမလတ္တလူရှင်များအေးရှိကအတုပိယောဂီများကိုအတုတဲ့ယောဂီများနောက်အတုတဲ့ယောဂီများမိမိတို့တည်းဒီအခက်ခဲကဘုရားဖြစ်အားဖြင့်လူဖြစ်ခဲ့ပြီးပြီးတော့ဘုရားဖြစ်အားနဲ့လည်းကျုံခဲ့ပြီးအင်းဒီငါးပါးလည်းပြည့်စုံခဲ့ပြီးဘုရားတရားဟောညွှန်ကြားတဲ့တရားတွေကိုလည်း ဒါနဲ့မိမိတို့ခုလိုရွတ်ဆိုလိုက်တာဟာအခက်တစ်မျိုးကိုအောင်မြင်ရင်းပါပဲအေးမဆက်မအမယုစွာဆိုတာလည်းပဲမိမိတို့တတွေဟာသူတရားဓမ္မအထုတ်နေတဲ့အခါလောကအယုလောကုတ္တရာအယုပေါ့လောကအယုကတော့စိတ်မမှန်မဲနေတဲ့အယုလောကုတ္တရာအနတ္တရာခေါ်တာအယုကသားနဲ့သမီးနဲ့ဓဏီနဲ့မယားနဲ့ပျော်မြူးနေတဲ့အယုကိုပြောတယ် အဲ့ဒီအယူဘဝကလည်းမိမိတို့လက်ကြတယ်နော်အထူးအဖြင့်တဲ့အဲ့ဒါကုသိုလ်ကောင်းစိတ်ပြုလို့စိတ်သိကိုခက်ခက်သည်တဲ့ဟောဒါကြောင့်လို့ပင်ပြောခဲ့ပြီဒါနပြုတာဆိုရင်ဒါနပြုတာနဲ့စစ်တိုက်ကတူတယ်စစ်တိုက်တဲ့ပုဂ္ဂိုလ်ဟာခန္ဓာကိုယ်အင်္ဂါဖြစ်လက်အသက်ဆုံးရှုံးပြည့်စုံမှနှမျောရင်ဘယ်တော့မှရှင်းမအောင်ဟုတ်ကလားဘုရားကိုယ်ပြည့်စုံကုန်သွားမှရော့သွားမှ နှမျောတဲ့ပုဂ္ဂိုလ်ဟာဒါနာအောင်ဝဲမရှင်ဝဲနိုင်ဘူးဗျာမှန်ပါတယ်ဒါကြောင့်အဲ့ဒီအချက်များသွားတယ်မှာမိမိတို့ဒီလည်းပဲအောင်မြင်ခဲ့ပြီလို့ဝမ်းသာရနောက်တစ်ခုနေအပြင်ဓမ္မပဒမှာလာတဲ့အခက်ကဒုက္ခပိသံဒုရတိဓမ္မဒုရဝါဒကရာဒုက္ခဒုက္ခသမဏတာဝါသောဒုက္ခနုပတိတတကုတတမနာသတ္တကုတိယနာတဒုက္ခနုပတိတော်တဲ့ အဲ့တော့ဉာဏ်မှလည်းပြောရရင်တစ်ယဟန်ဖြစ်ဖို့ရာအင်မတန်မှသိရင်ပါတယ်ဆက်တာပါနေပฏิပတ်တရားဖြစ်ကျင်သွားဖို့ရလည်းအင်မတန်မှသိရင်ပါတယ်သုံးလူတို့ရဲ့လောဘပြည့်စုံတယ်ဆိုတာလည်းသိကိုသိရင်ပါတယ်လေးငင်းကပုံတတ်တဲ့လူနဲ့အတူနေရတာဟာလည်းပဲအင်တာမခင်းချင်းရဲ့ပြင်မလာတာပဲငါ အေးဒုက္ခမဖြစ်ဖို့ရှင်းရမတွေ့ဖို့ဆိုတာလည်းပဲအင်မတန်မှခရင်ပါတယ်လို့အခက်ပဏ္ဏပါပါပါဗျာအဲ့တော့ဘာဝသင်္ညာဝတ္တနာနဲ့ယဟပြုပြရခက်ခက်တာကအခုမျက်မှောက်လို့ကြောင်များဟိလရှင်များကိုယ်ကိုယ်တိုင်မရပင်မယ်လို့ကိုယ်နဲ့တွေ့တာတော့တတ်တဲ့ပုဂ္ဂိုလ်များဦးကြည့်ဦးလေးပါကြည့်ပါလေဟုတ်လားအေးအခုမှဟောရာတွေရှိနေကြတယ် တချို့အဲ့လိုမရှိတော့လည်းပဲရဟဖြစ်တဲ့ပုဂ္ဂိုလ်တွေကိုပစ္စည်းလေးပါးနဲ့ထောက်ပင်ပြီးတော့အဲ့ဒါရဟတကာယဟမဖြစ်နေဆိုပြီးတော့ပြုကြတာအဲ့ဒါအခက်တကားထဲမှာလည်းပဲပါဝင်ပြီးတော့ထိုအခက်ကို အောင်မြင်ခဲ့တဲ့ပုဂ္ဂိုလ်လို့ဆိုရမှာပါပဲနော်နောက်တော့ပဋိသတ်ရာဖြစ်ခြင်းပွားဖို့ခက်တယ်ဆိုတာကတော့မြတ်မပုဂ္ဂိုလ်ကြီးပြောကြရမလို့တော့ဘူးကိုယ်ရလိတာရှိတဲ့ရွှေငုံညာတကာအပေါင်းနဲ့အဲ့ဒါတွေကိုစွန့်ခွာဖို့ဆိုတာလည်းပဲအင်တာနက်ခက်ပါပဲ နောက်ပိုင်းဝိသုသနာကြတော့လာပါလိမ့်နော်အေးဒါကြောင့်နဲ့ပฏิပတ်တရားဖြစ်ကြပွားဖို့ရဆိုတာလက်ရှိအာယုကာမဂုဏ်တွေကိုကြောခိုင်းပြီးတော့မှနင်လန်းလာတဲ့အာထုရလို့အဲ့ဒီအချက်ကိုလည်းပဲမြတ်မကိုရောရှင်တို့ဟာအောင်မြင်တယ်လို့ဆိုရမှာနော်မှန်ပါဗျာဒါကနမတော့လူတို့တို့ကပြည့်စုံသွားတဲ့မုတ်ချခဲရင်လေအဲ့ဒီခဲရင်လာလည်းပဲပြီးပြီးတော့အေးလူသားတွေမစားတော့ပဲနဲ့တကယ် လောကုတ္တရာမတ်ကိုနိဗ္ဗာန်ချမ်းသာကိုပါလေမိမိတို့ရှာမင်းနေလို့ထိုအသက်အလည်းပဲအောင်မြင်ထားမြောက်သွားပါပဲလေးညင်ခုံတတ်သူတူနေမှုမိုက်ယူသက်သက်တည်းတဲ့ကဟောအခုအာလုံးတမှုတွေပဲကျေးဇူးရှင်မဟာကြီးဆရာတော်ဘုရားကြီးရှင်ရှင်ညွှန်ကြားတဲ့နေ့တိုင်းဆိုပြီးတော့ရဟန်းတော်ပါမဏိမျိုးသားသီလကျင့်မျိုးသမီးနော်အေးတခါလဲမငင်းရပဲနဲ့ တမှုရဲဆိုပြီးတော့ဘာရခိုင်လျောင်းဖြစ်ပေါ်တဲ့ရုပ်နာနဲ့ကိုရှုမှတ်နေကြတာဟာလည်းပဲအခက်တစ်မျိုးကိုအောင်မြင်ကျော်လွှားခဲ့ခြင်းပါပဲနော်မှန်ပါဗျာနောက်ကဒုက္ခမလိုက်အောင်ဒုက္ခမဖြစ်အောင်ဆိုတော့ဇနီးမယားသမိသားနဲ့ဇီဝဥဒ္ဒနာရှင်ဝင်ဆိုင်စဘာဥဒ္ဒသူငယ်ရတိုင်းတို့သင်မြင်ကျွယ်တော့ဒါရင်လည်းဒီလိုဘဝနေရတော့ပြောခဲ့ပြီအိမ်ရှိတော့အိမ်ညာပူရတယ်ကားရှိတော့ကားကြောင့်ဘဝနေရရှိတော့ နေရှိတော့အေးခုမြတ်မတော်ရှင်တွေကအဲ့ဒီအပူဆိုတာမျိုးကိုလည်းပဲမိမိတို့ဖြတ်တောက်နိုင်ရဲ့ဖြစ်တာအခက်တခုကိုလွန်မြောက်ခြင်းပဲလို့ကိုရရှိတဲ့ဘဝကိုအဲ့ဒါဝမ်းသာရမယ်ကြည်လို့ရမယ်သို့အံဝါခြင်းများအံဝါခြင်းများရှင်ရဟယူစွမ်းခက်ခက်သည် 正版的呀，一点不啊。 တုနေဘုဒ္ဓတုနေမူနေမူမယုခက်ခက်တိမယုခက်ခက်တိယင်ကုန်တတုနေဘုဒ္ဓတုနေမူနေမူမယုခက်ခက်တိမယုခက်ခက်တိဒုက္ခအစင်ဒုက္ခအစင်မလိုက်အင်းမလိုက်အင်းတကယ်ပင်ခက်ခက်တိဒုက္ခအစင်ဒုက္ခ သမီးဒုက္ခလည်းဒုက္ခမရဒုက္ခစိပါဒုက္ခရာဒုစိစိကုန်တယ်ဟုတ်လားအေးအဲ့ဒီဒုက္ခတွေကိုတော့မလန့်အောင်ဆိုပြီးတော့ဒီမှာ10ရက်15ရက်ရက်လက်သက်တလတလ3လဆိုပြီးတော့ဒီဒုက္ခတွေကိုဖြတ်တောင်းနိုင်ရင်ဟာလည်းပဲအခက်အခက်တစ်မျိုးမျိုးမိမိတို့ဒါကိုလည်းကြော်သွားနိုင်ရဲ့ပြီလို့ကိုယ်ဘဝကိုကျေနပ်ဝမ်းမြောက်ရမယ်ဟုတ်လားအေးဒီနေ့အငယ်ဦးကျော်မြင့်ကြီးတို့က အာတဲ့ရဲ့ကြီးခါလိုက်ပြီ၄၅မိနစ်တော့ပြန်လှုပ်ချင်းရွှေ့ချင်းပြောင်းနေလာပြီခဏတော့အားလုံးလိုက်တာ၄နာရီ7မိနစ်ကတစ်ချက်တစ်ဖြောင်းတစ်ဆက်တည်းရလာလို့အကယ်ခဲတစ်ခုကိုကြော်လွှားနိုင်လို့ဝမ်းမြောက်စွာနဲ့ဘုန်းကြီးတို့ကလာရောက်သောကားလို့တာထုခေါ်ရပါသေးတယ်သူ့အရွယ်ဟာအသက်80ဝန်းကျင်ရှိသွားပါပြီနော်ဒီကကြောင့်ဘုန်းကြီးတို့ဓမ္မများကိုယ့်ရဲ့လွန်မြောက်နိုင်တဲ့အကယ်ခဲကိုလွန်လာခြင်းဟာ ကိုအတားဆိုင်ရာစာမေးပွဲဖြေလိုက်တော့ကိုစာမေးပွဲမှာပုဒ်စာတွေကိုတိရဲ့ပုဒ်စာတွေတိုးလိုက်တော့စိတ်ထဲမှာပြုံးနေအင်္ဂနဲ့ဒီကနဲ့ပေါ့ကလေးကြည်နိုးမှုခံစားရပါလို့အခုတော့ဒေသနာကြည့်ပြီးတော့ဒီအခက်အခဲတွေကိုတို့ကျော်လွှားနိုင်ခဲ့ပြီဖြတ်တော့နိုင်ခဲ့ပြီလို့ဝမ်းမြောက်ကြရဖြစ်ပါတယ်ဟုတ်ပါလားနောက်တစ်ခုဓမ္မဗလာမတကအခက်၄မျိုးပြထားပြန်ပါတယ်အေးအဲ့ဒီ အခက်၄မျိုးအများဒါဓမ္မပဒပြတဲ့အခက်၅ပါးအဆုံးဓမ္မပဒမှာအခက်၅ပြမြတ်စွာဟောခဲ့သည်နောက်ဝိသုဒ္ဓိမဆိုတဲ့ဉာဏ်မှာလာတဲ့အခက်သစ္ဆံတတောပတိတာနိပစ္စယကာရမေဝသံဒုက္ခပါသလူရောဓမ္မာဒေတေတုသာတုဒုက္ခရာတဲ့ တိသစ္စာသစ္စာလေးပါတဲ့သိဖို့ရဟောဖို့ရအဲ့ဒါလည်းအင်တာခက်ပါလေအဲ့ဒါဟာလောကမှာတို့မြတ်စွာဘုရားကိုရောမြတ်ကြီးပဲနော်အဲ့ဒီမြတ်စွာဘုရားကိုရောမြတ်ကြီးမှာသမ္မာသမ္ဗုဒ္ဓရဲ့ဗုဒ္ဓရဲ့အတန်တုဂုဏတော်နှစ်ပါးရှိတာသမ္မာသမ္ဗုဒ္ဓဆိုတဲ့ဂုဏတော်က ကိုယ်တိုင်ဆရာမရှိဘဲနဲ့သစ္စာ၄ပါးကိုပိုင်ခြားသိမြင်နိုင်တဲ့ဂုဏ်တော်ပါသူတကူရဲကိုဆရာမရှိဘဲနဲ့ဘယ်လိုကျင့်ဘယ်လိုကြံဘယ်လိုအထုတ်အဲ့ဒါလိုနိဗ္ဗာန်သူလားပြသူညွန်ကြလို့ညွန်ကြလို့မရှိဘဲနဲ့ဆိုပြီးတော့သစ္စာတရားကိုအရပေါ်ထုတ်နိုင်ခဲ့တဲ့ဂုဏ်တော်ဩဗုဒ္ဓဂုဏ်ကြတော့တာအဲ့ဒါလိုမဟုတ်ဘူး ဘုရားဘုရားတော်ကိုလည်းပဲသစ္စာ၄ပါးကိုသိအောင်လုပ်တဲ့တပါးသူတွင်ကိုလည်းပဲသစ္စာ၄ပါးသိအောင်ဟောပြနိုင်တယ်။အဲ့တော့ဘာနဲ့တိုင်းတာကြည့်ရမလဲ။50နဲ့30ထားဘယ်ဟာကမြတ်။အေးပိစေကဗုဒ္ဓဆိုတာကြည့်လိုက်။ပိစေကပတိဧက။အေးအဲ့ဒီမှာသူကတပါးတယ်တဲ့။ဘုရားသစ္စာ၄ပါးကိုသိတယ် သူကသူကိုယ်တိုင်ကတော့သစ္စာလေးပါးကိုသူလည်းဆရာမကူပဲနဲ့သိတယ်နောက်ဆုံးဖြစ်ရတယ်ဘဝပေါ့နော်နောက်ဆုံးဖြစ်တဲ့ကဘုရားဖြစ်တဲ့ဘဝမှာဘယ်သူမှမမြင်ကြပဲနဲ့ဟိုးအရင်အရင်ဘဝတွေကအထုတ်ခဲ့တဲ့တရားအခြေခံနေယူပြီးတော့မှသူ့ကိုယ်သူဆိုပြီးတော့သစ္စာလေးပါးကိုသိဒါပေမဲ့သူများကိုသစ္စာသိအောင်သူမဟောနိုင်ဘူးဘုရားနဲ့ကြွားတော့တာဒါပဲ ဒါကြောင့်ဘုန်းကြီးတို့လောကကပြောတော့ပိဋကဗုဒ္ဓကိုခရင်တယ်လို့သုံးကြ။အဲဒီတမကဗုဒ္ဓကိုတော့ဘုရားကြီးလို့တော့မသုံးတော့ဘူးနော်။အေးဒါပေမဲ့အဲ့ဒါခရင်တယ်လို့ဆိုဖြစ်တော်မူတဲ့ဆိုတာပိဋကဗုဒ္ဓဖြစ်တယ်လို့သိရတယ်ဗျာ။ဒါကြီးတော့တိသစ္စာလေးပါးကိုသိဖို့ရဟောဖို့ရခက်ခဲပါတယ်တဲ့။ဒါကိုလည်းဘုန်းကြီးတို့တရားတော်မှာမြတ်တန်နိုင်တော့ဟောတာတန်နိုင်တော့အရှင်းလင်းကြလို့မိမိတို့တတ်နိုင်တယ်လို့သိရတာလည်းအခက်အခဲတွားကိုကြော်လွှားနေတရပါပဲ။ နံပါတ်၄ကဘာလဲဆိုရင်သတ္တောတဲ့ဟောတတ္တဝါဖြစ်အေးအဲ့ဒါတတ္တဝါတွေပုဂ္ဂိုလ်တတ္တဝါတွေဘယ်လိုဖြစ်လာတယ်ဆိုတာအဲ့ဒါလည်းခက်ပါတယ်တဲ့ဒါပြောရမယ်ဆိုရင်တန်ဒီကံကစရချွေရတို့တရားရှုတော့ကမိဘနှစ်ပြားပေါင်းချင်းရည်ညွတ်တိုင်းသာသမီဖြစ်မလာပါဘူးပြိတ္တာအဲ့ဒါတတ္တဝါဖြစ်ဖို့ခင်းနေတာပါပဲမှန်ပါနော်အေးတဲ့အဲ့တော့အချက်၃ရရှိရတယ် တဲ့မိခင်ကလည်းပဲတားအိမ်စင်ကြယ်ရတားအိမ်စင်ကြယ်တယ်ဆိုတာယာတိပန်းသမရာပန်းပွင့်ပြီးတဲ့ခုနှစ်ရက်ဝန်းကျင်ဖြစ်ရအဲ့ဒီအချိန်မှာမိဘနှစ်ပါးပေါင်းစည်းညီညွတ်ရမယ်နံပါတ်3အဲ့ဒီပေါင်းစည်းညီညွတ်တဲ့အချိန်ခုနှစ်ရက်တာအပြီးမှာခုနှစ်ရက်တာအတွင်းမှာ သာသမီဖြစ်ကြတဲ့ပုဂ္ဂိုလ်ကလည်းဘုံတဘဝဝကသုတိခိုက်သိခိုက်ကြုံရမယ်အဲ့ဒီသုံးခုစုံမှသာသမီဖြစ်တာဟုတ်လားမှန်ပါဗျာအေးဒါမိခင်လောင်းကပါအိမ်မသိကြရာဒီကမပွင့်ရင်လည်းသာသမီမရရာဒီကပွင့်တော့ပွင့်လည်းမိခင်ဖခင်တပါမပေါင်းမတွေ့မဆုံရင်လည်းသာသမီမဖြစ်လာနိုင်ဘူး အဲမိနဲ့နဲ့ရာဒီပန်လည်းပွဲမာရဲ့မိခင်ဖခင်လည်းပေါင်းကြည့်ပါရဲ့ဒါပေမဲ့လို့စစ်ထိုက်တဲ့တတ္တဝါတဝုတယောက်သုတိကနေသိမကြုံရင်လည်းတတ္တဝါတယောက်လူတယောက်ဖြစ်ဖို့ရမနာခရင်ပါတယ်တဲ့ဗျာဟုတ်ပါလားမှန်ပါဗျာဒီသစ္စာသစ္စာလေးပါးကိုသိဖို့ဟောဖို့ရခရင်နဲ့နေတတ်တော့ပုဂ္ဂိုလ်တတ္တဝါတယောက်ဖြစ်ဖို့ရခရင်နဲ့ဟုတ်ပါလားမှန်ပါဗျာနောက်တစ်ခုနာမ၃ကပฏิပန္တိတဲ့ကဟော ပฏิတန်ဒီဆိုတာပฏิတန်ဒီနော်အေးအဲ့ဒီလိုဆိုပြီးတော့ပฏิတန်ဒီဆိုင်ရာခေါင်းကပြောခဲ့တဲ့အတိုင်းပါပဲပြိဿဒါရီသိက္ခာပြောပြန်တော့လောကလူတွေဟာနားများရိုက်သွားမလားလို့ခွန်ကြီးတို့တာနေရပါတယ်နော်အေးပฏิတန်ဒီရဲ့ခေစပြီးဖြစ်ပေါ်လာဘူးအေးဘာကြောင့်လဲဆိုတော့အချို့အချို့ကြတော့တဲ့အိမ်တော်ကြီးသဗ္ဗရာမောက်ပဲနဲ့ကြည်ုံညံ့တယ်ပฏิတန်ဒီတဲတယ်တဒနာတန်တဲ့က တချို့အတန်ကိုကြားရုံညနဲ့ကျင်နဲ့လက်တယ်ပြီးတော့တန်နေတယ်တဝနာတန်တဲ့ကဟုတ်ပါလားအေးတချို့ကြတော့လားတယောက်တယောက်ဖြည့်ရုံညနဲ့တန်နေတယ်တဲ့ဗျာကြားလို့ပါတယ်သောနှဆိုင်ရမိခင်ဖခင်ဖြစ်တဲ့ဒုက္ခလာပါရိကာရုတရိယာချက်ကိုလည်းညွတ်နဲ့ရစ်ထားတယ်တန်နေရတယ်ဒါပုဒနာတန်တဲ့ကဟုတ်ပါလားအဲ့တော့တန်နေကဆိုင်ရာလည်းပဲအတော်ကိုခက်ပါတယ်အေးအဲ့ဒါပဲဒါကြောင့်တဲ့ အဲတချို့တချို့တွေမှာပေါ့လေအဲဒီလိုတဏ္ဍသန္တေကမြင်ုံများနဲ့သန္တေတိရာသဝနာသန္တေကကြာယုံများနဲ့သန္တေတိရာသုဒ္ဓနာသန္တေကသိယုံများနဲ့သန္သန္တေတိရာကာသန္တေကကတော့ဒါဖြစ်ဟုတ်တယ်မလားလားစဉ်းတိုင်းပဲနော်ကိုယ်လည်းဒီနဲ့လို့ဖြစ်တယ်ဒါပြောကြမလို့ဟုတ်တာအဲဒါကြောင့်မြင်ုံကြာယုံထိတွေ့ယုံများနဲ့လည်းပဲအဲ့ဒါပဋိသန္ဓေတီလာနိုင်တော့ကြောင့်ဒီပဋိသန္ဓေဘိုင်းဆိုင်ရာလည်းသိဖို့ရအလုံးခဲရင်ပါပဲ ဟုတ်လားနောက်တစ်ခုကျတော့သစ္ဆာကာရမေဝတာသစ္ဆာကာရဆိုတာပဋိစ္စသမုပ္ပါကိုပြောတာပဋိစ္စဆွဲ၍သမုပ္ပါဒဖြစ်တယ်ပဋိစ္စဆိုတဲ့ပါဠိကဆွဲ၍တဲ့သမုပ္ပါဒဆိုတဲ့ပါဠိကဖြစ်တယ်ဒါပေမဲ့ပဋိစ္စသမုပ္ပါဆိုတာကိုမြန်မာပြန်လိုက်တော့ဘာပါလဲဆွဲ၍ဖြစ်တာအေးအဲ့ဒါလည်းသိဖို့ရအင်တန်ဆိုင်ရင်ပါပဲ ဘာကြောင့်လဲသူကတချို့ကဖန်ဆင်းရမယ်ဟုတ်လားအေးဒီလိုဟာတွေလည်းဆွဲလန်းနေကြတာမရှိဘူးလားရှိပါတယ်ခင်ဗျာအေးအဲ့ဒါဘုန်းကြီးတို့ဖန်ဆင်းရှင်ဝါဒဆိုပြီးတော့အဲ့ဒါဗြဟ္မာကဖန်ဆင်းတယ်သူမဟာတမကံတိမဟာပြီးတော့အတုမခန္ဓာကိုဟုတ်ကလားအဲ့ဒါမဟာအတုမကံတိတဲ့ဗျာအဲ့ဒါကြီးတော်ခန္ဓာကိုဆိုဗြဟ္မာကြီးကနေဖန်ဆင်းပေးလိုက်တယ်တဲ့လူတွေကိုအဲ့လိုဆိုပြီးတော့လောကယူဆကြတာ ။ဒါရင်ပြောလို့ရကပါလေ။ဆွဲရင်ဖြစ်တယ်တဲ့ဟော။မှန်တော့ဘုန်းကြီးတို့ဘုရားဘာသာကတော့လွယ်တယ်။ကံအကြောင်းကိုဆွဲ၍အကျိုးဝိဘက်ဖြစ်လာတယ်။ဒါပဲ။ဟုတ်လား။အေးကံအကြောင်းကိုဆွဲပြီးပြီးတော့အကျိုးဝိဘက်ဖြစ်လာတယ်။ဒီနေ့ကပြောခဲ့ပြီလူချင်းမတူတာဘာကြောင့်လဲ။လူချင်းမတူတာကံကြောင့်ပါပဲတဲ့ဟော။အဲ့တော့ဒီပဋိစ္စသမုပ္ပါသိဖို့ဆိုတာလည်းအင်တာမှခရင်ပါလေအခုက သိရတယ်ဆိုတာတော့နည်းနည်းပြင်းပြင်းလောက်သိတာပါတကယ်လိုက်လိုက်နေလည်းမသိပါဘူးတကယ်ကဘုန်းကြီးတို့ပြောခဲ့ပြီအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရမကုညာဘူးသင်္ခါရအပုညာဘူးသင်္ခါရအနိစ္စဘူးသင်္ခါရဟုတ်လားဖြစ်နိုင်တာကိုပြောတာတကယ်တော့ကျတော့အဝိဇ္ဇာကြောင့်ဒီသင်္ခါရ၃မျိုးလုံးဗျမ်းမဖြစ်ဘူးပြိတ္တာကုသိုလ်သင်္ခါရပုံညာဘူးသင်္ခါရပြင်းအကုသိုလ်သင်္ခါရအလင်းလန်းနဲ့ညာလန်းရောက်တဲ့နေရာလုံးဝမရောက်တော့ပါဘူးဟုတ်လား ဒါပဲဒါကြောင့်ပဋိစ္စသမုပ္ပါဆိုတာလည်းသိဖို့အင်မတန်သိရင်ပါတယ်တဲ့ဗျာ၄မျိုးမနှမျိုးလဲဒီ၄မျိုးဗျာဆိုသစ္စာ၄ဗျာသိဟောရာသိဟောရာသံဃာခဲခဲသည် တိတံလေဆရာဒီဘုရားသံဃာသက်သက်ဒီပဋိစ္စသမုပ္ပါဒီဘုရားသံဃာသက်သက်ဒီဒီတုတ်ဒီမက္ကသက်လေးဝဘုရားဟောတယ်ဒီဟောတာကလည်းအခက်တမျိုး နောက်တော့ဓမ္မဝရမှာတပါးတဲ့အခက်တမျိုးပြခါကြတာရှိပါအဲ့ဒါကတော့ကိစ္စမနောတာပိလာဘောကိစ္စမိစ္ဆာနာဇီဝိတံဒိဋ္ဌံပတ္တမသဝနာကိစ္စဘုဒ္ဓနာမုပ္ပါရောတဲ့ဒါကတော့ဘုန်းကြီးတို့ရွှေကျင်းဓမ္မဂတိကဥတ္တဓမ္မဟောတာရပါတယ်ဒီရက်ကပတ္တနဂမဏိဝတ္ထုလေဒီအဲ့ဒီမှာလည်းအကျက်၄မျိုးလို့ပြန်ပါတယ် ဒိဋ္ဌမနောသာသီလာဘောလူအဖြစ်ရဖို့ရလူဖြစ်ဖို့ရလဲသိရင်လေသိသမေသနာဇီဝိတာနဲ့လူတော့ဖြစ်ပါရဲ့ဒါပေမဲ့လို့တဲ့ကိုအာညာအာနဲ့ကောင်းမွန်စွာရှင်သန်ကြည်ထွားတဲ့လူဖြစ်ဖို့ရလဲသိရင်ပါလေသိသံသာရမဘဝနာနာမသုံးခါတော့သူတော်ကောင်းတရားနာကြားရဖို့နဲ့နာကြားနိုင်ဖို့အားလည်းပဲသိရင်ပါလေအဘုန်းကြီးတို့ဒီမှာတတိတရားသုံးပါလေဟုတ်ပါဘူးသိနာကြား ဟိုအခွင့်ကတော့ရနေတာဒါပေမဲ့မနာချမ်းနိုင်ရဘူးဟိုညမှာပဲလူတွေနည်းနည်းပါးပါးဆိုပြီးတော့လာပြီးတော့နာနိုင်ရအပြစ်မပြောဘူးခက်တာကိုပြောတာဒါကြောင့်ဘုန်းကြီးကသူတရားမနာလို့တို့စောင်းတဲ့ထိတ်တယ်နဲ့မထင်နဲ့ဟုတ်ပလားကိုရင်ရကိုရမှာလေကိုမရကိုမရပါဒါပါပဲနော်အေးခက်တာကိုပဲပြောတာဘယ်နှခက်ရှိသွားတော့ဟုတ်ကဲ့ရှိသွားပြီတဲ့နာမလေးကြတော့ဟာတဲ့အေး ဒိဋ္ဌောဗုဒ္ဓနာမုပ္ပါတော်တဲ့ဟောဘုရားဖြစ်ဖို့ရာခိုင်းတယ်ဘယ်နှပါတော့ဒီပါတော့ဒိဋ္ဌာရင်ပြောပြီးသားနဲ့ပြီလေဗျာသို့ကုသိုလ်လုံးလားကုသိုလ်လုံးလားဝိရိယဝိရိယသုံးစွာလူဖြစ်ရာပဲပြီသုံးစွာလူဖြစ်ရာပဲဒီကြောပါပါစအိတ်လေးပြောလူပေါ်ချော့နေတာများနေတယ် ဟုတ်ပါလားအေးအချို့ကကိုမခြေကောင်းလက်ကောင်းမျက်စိကောင်းနားကောင်းဒါရင်လည်းလုံးမလို့ရှင်မိဘလောက်တာတိုင်စားနေတယ်အဲ့ဒါပြောတာလုံးဝဝိုင်းရရှိရမယ်ဟုတ်ပါလားမိသားကမွေးထားတာသူတို့တောင်းမဲ့တို့အဲ့နဲ့စားမဲ့ဝတ်မဲ့ပြောမဲ့ပါမဲ့ဟောအဲ့ဒါလိုလူတွေကသာများတာဒီကောင်းတရားတွေတရားဝင်လို့ပါရင်ပါမှာပေါ့နော်အေးတရားရဲ့စောင့်တယ်တော့မပြောနဲ့ ဘုရားတောင်းလာတာတဲတယ်ပြောတာအဲစိတ်ဆိုးပြလိုက်တာကောင်းတယ်ဆိုဒီကတဲတယ်ကြီးပြောနေတာကသူကကောင်းတယ်ဆိုရင်ကြောင့်ကိုယ့်ရဲ့အလိုမပြေသေးဘူးအဲ့လိုမျိုးတာညာဘုရားအလကားနေတာဖြတ်ကြီးကိုလည်းလကားမနေသူများလည်းအလကားနေတာဖြတ်ကိုမကြိုက်ဘူးဒီနေ့နေရာမဆိုင်လို့တာဒါကိုကြောင့်ကိုသာဆိုရင်အဲ့ဒါဟိုတွင်မူကြီးလောက်တာလေဥအောင်ပြောဆက်တယ်ဘုံကြီးတော့ကွာကြက်တာလားအမှန်ပါလူပေါင်း20လောက်နဲ့အလုပ်နဲ့လက်နဲ့မပြတ်ဘူးသူကအဲ့ဒီ20လုံးနဲ့လိုက်ကြည့်ရဲ့တဲ့ဟုတ်လား ငါကသူပြောတာကြားလို့လေအဲဘုန်းကြီးကကိုယ်လည်းအလကားမနေသူများလကားနေတာလည်းချက်တယ်အစုံတစ်ခုတော့ဖြင့်လောကီလောကုတ္တရာသူအချင်းတော့ဘုန်းကြီးကလောကုတ္တရာအရေးပေါ့ဗျာဒါနာသီလသမထဝိပဿနာသတိဝိဇ္ဇိမလားအမလားရွတ်မလားပို့မလားထမလားရေးမလားမမလားတရားဟောမလားတရားနာမလားတရားထိုင်မလားဒါပဲဟုတ်ပါလားဒီတိုင်းနေတဲ့ဘုန်းကြီးတို့ကအားမရဘူးဗျာဒါဘုန်းကြီးတို့ကတော့ဒုက္ခနဲ့များမွေးလာလို့ရှင်းရတဲ့တရားပါတာလားမသိပါဘူး မောင်ဆယ်ပြားပြောတယ်လို့ပေါ့လူရှင်တော်ဆယ်ပြားဒုက္ခရဲ့နင်ကတို့ပေါ့တန်ရောချိန်ကြီးလားကြီးလားထုတ်ထုတ်တဲ့ဟုတ်ပါလားအခုလည်းဘုန်းကြီးတို့ပေါ်မှာဒုက္ခကတန်ရောချိန်ကြီးနေသလားမသိဘူးဟမ်တိုင်းတော်ကြီးသံတိတရားပြောတာနဲ့သားလေးတစ်ပိဒါဝယ်တာဟမ်သားရတယ်မရှိဘူးဟင်းဟိုးရဲထဲတာနဲ့ကုန်သွားလိမ့်မယ်ခိုင်တော့နမတိဆိုလိုက်ကုသိုလ်လုံးလားဝရိယဝရိယကုံစွာလူဖြစ်ရခဲ့သည် ကိုအားညာအားသက်ရှင်ညာသာရပေနီကိုအားညာအားသက်ရှင်ညာသာရပေနီဒီထွက်ကြတော့ပညာကြီးကတော်လိုက်တာဘွဲ့ဒီလေးတွေအထက်တာဒါပေမဲ့လို့မိတတ်ရင်လည်းတော့မဟုတ်ကိုအားမရှိညာအားတော့ရှိတာ ဟုတ်တယ်မလားတချို့ကြတော့လားတဲ့အဲ့ဒါကိုကြီးကတော့တောင်းတော့တင်းနေကြားဆယ်ကြီးကြားတော့မကုန်ဘူးညာအားကြတော့ကာကြီးသုံးလောက်ရေးပြလို့ချင်းတစ်ချောင်းမခွေတာဟောတာမျိုးတွေလည်းမရှိဘူးလားရှိပါဘူးတောင်းပြောတာလားတဲ့တဲ့ပြောတာအဲကျဲတဲ့ပြောတာလေးသိရင်တော့ရှင်းတတ်ပါပါနော်ဒါကြောင့်ကိုအာညာအာကိုအာညာသက်ရှင်ညာသက်ရှင်ညာအခက်ခက်သည်ဘဝညာစွာ တရားတွေတို့ပြမယ်ဆိုအများကြီးရှင်းတော့ကဓမ္မတန္တလို့လည်းခေါ်တယ်ဓမ္မသုံးတရလို့လည်းခေါ်တယ်မင်းကြီးဖြစ်လာတော့အာသိကိသံသာရိခံစားရတာဒါကြီးကဘဝနဲ့ညာကတူတူနဲ့ပါတယ်ခါလူကျင်တာတရားအဲ့ဒါနဲ့ဒါကလည်းသင်ရဲ့ဥရေမောတင်ပြီးတော့ဘာသာတော်ဟောနိုင်တဲ့ပုဂ္ဂိုလ်ဟောလျာထောင်းတို့တောင်းသမုတ်ကယူစေဒီရင်လေးကနဲ့လိုက်တာခန္ဓာလေးတကားတာတယောက်မှဟောမယ်ဟောတတ်တယ်မရှိဘူးငါဓမ္မဘုရားနဲ့လို့ဆိုပြီးတော့2000 3000 နောက်ဆုံးတိုင်းရောပါပြီးအလုံးအကုန်လုံးပြီးမယ်ဆိုတော့လေတယောက်မှဟောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးပြိတ္တာဟောနိုင်တဲ့ပုဂ္ဂိုလ်မှမရှိပဲလေငါမနာတော့ပါဘူးသူကလည်းမတည်ခိုင်းဟေးလူကြီးဖြစ်လာပါမကွာဒီတိုင်းနေတော့ဘဝနဲ့တော့ကြိုးမရှိဘူးဟဲ့ဘုရားတော့နာကုနာရအဲ့တော့ဟောဒီနန်းတော်ရပြီးတော့မင်းတို့ကြိုက်တယ်လို့တောင်းကြပြီတော့ဆွတ်သွားပြီးတော့ငါတို့တရားချသွားအဲ့ဒီမှာတရားမင်းကလည်းပဲသူရဲ့ဌာနဖြစ်ထွက်ဖို့ဆိုပြီးတော့အစွဲပြူးပြူး အစွဲတစ်ချောင်းတစ်ချောင်းကိုဘုန်းကြီးတို့ငါပြောဘူးလို့တော့ဖြစ်နော်အဲ့ဒီဆွဲပြုစုဘလူကြီးနဲ့ခေါင်းကတရားချာထွက်လာတဲ့ဓမ္မတော်နာမင်းကြီးကိုဆုံးကြဟိုကလည်းငန်းငန်းနဲ့ဟာအသေးဘလူတဲ့သင်တရားဟောတတ်သလားသူကလူကျင်တာတာပဲမှန်ပါဗျာငါဟောတော့ဟောတတ်တယ်ဒါပေမဲ့ဘိုက်ခံနေလို့မဟောနိုင်ဘူးတဲ့အဲ့တော့မင်းကိုစားရရင်ငါဟောမယ်ဟာကျုပ်သားမိမှလည်းကျုပ်ကဘယ်လိုလုပ်နာမှာလို့ညာ ဒါကလည်းအဲ့တော့အောက်ကခမရကပစ္စဟပြီးတော့တရားဟောတာသူကဘောကလက်ဥချီပြီးတော့တောင်းတော့တရားခုံချရင်ခမရပစ္စပြင်းကိုရှင်းရပါမယ်ဒီလားတရားကိုအသက်နဲ့နှင်းပြီးတော့နာတာဟုတ်လားအခုကတော့ပြောချင်ပါဘူးဒါလည်းသွန်ဝင်နဲ့ရှာရွေးနှစ်ပါးတရားတချို့တချို့ကြတော့နာတော့မနာဘူးဟုတ်လားအဲဒီပုဂ္ဂိုလ်တွေကမနာတော့ပါဘူးဆိုတော့ဟိုနတ်ခတ်အောင်လားဘာဖြစ်လဲလွယ်တာမှမဟုတ်ပဲနဲ့ဒီဘုရားတန်တရားမှာ တန်လာတာကြားရတာဘုကမင်္ဂလာလို့ဒီနေ့ကသူ့နာမည်ကသုတ္တတာဆိုတဲ့နာမည်တစ်ထည်ကြီးအကြောင်းပြောခဲ့ပြီအဲ့ဒါကြီးကြည့်ပြီးတော့မှဝရိယလေးနဲ့ကိုယ်ဆွဲရော့နေတဲ့အခါတင်းတင်းတင်းတင်းပြီးတော့ကြိုးစားအထောက်ရတယ်နော်။ဒါကြောင့်ပါတဲ့ဘဝများစွာဘဝများစွာ သင်္ဂုတ်ထုကအခက်6မျိုးဟုတ်လားတပံသမဗရကအဖက်5မျိုးဟောပြီးတော့ဝိတုရိမကအဖက်4မျိုးတပံသမဗရကအခက်4မျိုးတဲ့ဗျာဒါသတ်တော်ထဲမှာမပါပါဘူးဘုန်းကြီးတို့ရဲ့ဝတိဝါဒနာအယကြောရုပ်တစ်ခုပြုပြီးတော့လက်လမ်းနေရဘုဒ္ဓနဲ့ရှာထားတာကြွားတယ်လို့လည်းမအောင်မိနဲ့ပေါ့လေကျူပန်းထားတာနဲတာမှမဟုတ်ပဲနဲ့ အဲ့ဒါလားလည်းစကားပြောရဲစားဥကမျက်လုံးတစ်ဘက်လူကြီးကမှကြာနေတာဟိုအဲ့ဒါလည်းမျက်လုံးတစ်ဘက်ကကြည့်ရသေးတယ်ဒီဘက်ကစားဥကလည်းမျက်လုံးတစ်ဘက်ကြည့်ရသေးတယ်ဒီဘက်ကကြီးကြီးတာနဲ့ဒါကနားတော်ပါသေးတယ်ဟိုတော့ကဘုန်းကြီးတွေကသိစ္စများတယ်လို့ပေါ့နော်အေးဒါကြတဲ့အတုပပေါ်ရမှလည်းရှိတယ်ထမကြောက်လေးကလည်းလမ်းထားသေးတယ်အုံမင်းလည်းလမ်းပြီးတော့ရှင်းတက်မတက်ကြည့်ရသေးတယ်နော်အေးပြီးတော့မှဒါကြတဲ့သိရင်လည်းလေးကလည်းပဲခင်းထားတာရှိသေးတယ် အချိန်ကျတဲ့အခါကျတော့အဲ့ဒီမှာဟဲ့ကောင်လေးဒီအောင်ပြီးပြီလုံနေကြနဲ့ဌာနောင်းကိုပြင် ပေပင်ကိုရှင်းချဓမ္မကြောက်ဖြာငွေအောက်ကကောင်လေးကကြောက်နံကိုဓမောင်းနဲ့မထုတ်နဲ့ဟာချိုးဟန်ဖို့တခါလဲကိုရှုပ်ပြီးတော့ပြောလိုက်တာဟုတ်လားအင်္ဂါလေးတွေသွားကြည့်တမ်းပြီးလဲမင်းတို့ဌာနောင်းပြင်ရတဲ့အဲဓမ္မကြောက်လေးလည်းပွေလာအောင်ဟဲ့ နော်သားရင်လည်းသိတယ်နေဘူးနေတဲ့တခြားနေရာတို့လားအောင်နဲ့ဟုတ်လားပင်လည်းရှင်းကြအောက်ကကောင်းကြီးရတယ်ကြောက်တယ်ဓမ္မောက်လည်းမထိုးနဲ့နာကလည်းချီကျင်ပေါ့ဗျာနော်အေးပြီးတော့ချောင်းကလည်းဟန်ဟချိုးဟာလေကလည်းလေတင်တာဟချိုးဟာဘုအခုလည်းအကများစွာဆိုပြီးတော့ဘုန်းကြီးတို့တည်းရှာကြံခဲ့ရဂိုက်ပန္နကဇတ်တော်ဆိုတဲ့ဇတ်ကြောင်းလေးနဲ့ပါရအေးအဲ့ဒီပန္နကဇတ်တော်ကတော့ ဘာလဲလို့ဆိုရင်တဲ့သူလည်းအခက်ကိုညွှန်ပြခြင်းတစ်မျိုးပါပဲတဲ့ဗျာဘာနာကဒိဋ္ဌိနာတာရဏိဣဒပတ္ထာစေတဝနေဝိဟရံတောပုရဏဒုတိကာယပါလောပနာအာရဘကတိတိအခါတပါဘုန်းကြီးတို့ရဲ့ကောဓမရှင်တော်များဘုရားတဲ့ဒေါတိကြကာလတုန်းကကောသလမေသာဝတိမြို့ဇေရဝံကျောင်းမှာကိအောင်ဝိလျောနေတော်မူခြင်း ယဟန်တစ်ပါးသည်မယားအောင်ကဖြားယောင်းတစ်ဖြစ်လူထွက်ခြင်းစေသာသနာတော်မှာပြည့်ရင်းဝင်ခြင်းကိုအကြောင်းပြုပြီးတော့မှမြတ်စွာဘုရားဟောကြားပေးတော်မူတဲ့ပဏ္ဏကဇာခက်ဆိုမှခဲအေးအဲ့ဒီအခါကျတော့မှဘုရားကမေးတယ်ဟဲ့ချစ်တာမင်းလူထွက်ခြင်းနဲ့ဆိုတာဟုတ်တယ်လားတင်မဘာလို့တထွက်ခြင်းလားလဲတပည့်တော်မရအောင်နှုတ်လို့ပါဗျာသူကအိမ်တော်ငဘွားလာလာတာကိုဟုတ်လား ဟဲ့တပည့်ရဲ့မင်းကတဘဝတည်းမြင်မွေးတူတူနဲ့မကြည့်နဲ့ကွယ်မင်းအဲ့ဒီမရအောင်အမိပြုပြီးတော့တစ်ချိန်ကလေအင်မတန်ပင်ပန်းဆင်းရဲတဲ့သွေးအန်နဲ့ယောဂသွေးသွန်နဲ့ယောဂအန်ဆိုတာအထက်ကသွန်ဆိုတာအောက်ကပါဗျာဟုတ်လားအထက်လည်းသွေးတွေအန်အောက်လည်းသွေးတွေသွန်ပြီးတော့ပူလောင်ပြင်းပြဆင်းရဲဒုက္ခရောက်ခဲ့ဘူးပြီချက်သားရဲ့ဓမ္မဝါကလေးတွေမင်းပြန်မကြည့်နဲ့ ဟုတ်ပါလားအေးအဲ့လိုဆိုပြီးတော့မှမြတ်စွာဘုရားကအကျိုးများလို့ရအနေအပြင်အတိတ်ဆောင်တော်မူတာအဒီဒီပါရဏတိယံနဲ့မက္ခဝနာမှာအရိစ္ဆံကာရိနေဗောရိတတောဗျမနောဗောရိတတောဗျမနာကုလေနိဗ္ဗာတိတေနကကုမာရောတိတ်တာနာမအကံတုဩလွန်လေဝေးစွာရှိအခါတုန်းက ဘုန်းကြီးတို့ဗာရဏသီပြည်မှာမတ္တဝဆိုတဲ့မင်းကြီးစိုးစံနေတဲ့အချိန်ဒါကဘာကိုပြောတာလဲရှင်အနန္ဒာရဲ့ဒဏ်ရာကြီးပြေကြပုံပြောတာဟုတ်တော့အခုခေတ်တွင်အနိကတုဟုတ်လားအင်္ဂလိပ်ခေတ်အင်္ဂလိပ်လက်အောင်နှစ်ပေါင်းတရာကျွန်းဖြစ်ခဲ့ရနော်အဲဒီကဘုရားအောင်ဆန်းနေတဲ့တခါလေးဂျပန်နဲ့ပေါင်းပြီးတော့ဒေါ်လာရေးလုပ်ခဲ့တယ်ဂျပန်ခေတ်နော်အဲဒီရဲ့နောက်မှာ ဟာလေအာအမျိုးမျိုးသူပြူစောဒီခေတ္တသူနဲ့နဲ့သူအလံဒီခေတ္တအလံပြူခေတ္တရဲပေါ်ခေတ္တဟုတ်လားအဲ့ဒီရဲ့နောက်ဖတ်သဗလခေအဲ့ဒီရဲ့နောက်အိမ်သောအစိုးရခေဟုတ်လားအဲ့ဒီရဲ့နောက်မသလခေအဲ့ဒီရဲ့နောက်နာဝတခေအဲ့ဒီရဲ့နောက်မာယကခေတဲ့ယနေ့မျက်မှောက်ခေဆက်ဆက်ကြော်လွားခဲ့တယ်အခုလည်းဒီကလာဟာတဲ့ဗာရဏတိဒီမှာမတ္တဝမင်းကြီးမင်းပြူနေတဲ့အချိန်တဲ့ ဘာရဏတိမိမဗြဟ္မရမင်းလည်းပြုတာပဲတိပိမင်းလည်းပြုတာပဲနော်အေးအဲ့ဒီမတော်ဝမင်းကြီးမင်းပြုနေတဲ့အချိန်မှာဘုန်းကြီးတို့ရဲ့ဘောရမဘုရားအလောင်းကအဲ့ဒီမတော်ဝမင်းကြီးသာနဲ့စိတ်ကခါသားနေတဲ့သေနကအမိရှိတဲ့ပညာရှိဖြစ်နေတယ်ဘုရားအလောင်းပညာရှိကသေနကဘုရားအလောင်းပညာရှိရပါလို့သေနကတိုင်းထုတ်တာတိုင်းပေါ့ဗျာအဲ့ဒီသေနကပညာရှိကလေးဟာ အေးပညာရှိဆိုတာနောင်မတတ်တဲ့ပညာလို့အမိပြုပြီးတော့ပြောတယ်အဲ့ဒီဘုရားလာပင်ကအမျိုးသားလေးဟာ16နှစ်အရွယ်ရောက်တော့တက်ကသီလာတက်ကသီလာလို့ခဏတက်ကသိုလ်လို့မြန်မာပြန်လိုက်ကြတယ်နော်အဲ့ဒီဟာလိုပဲအတူအတူပြုပြီးတော့ကဘာကဘာလို့တက်ရှိလာ University ဒါလို့သုံးရအမ University ဆိုတာကျောင်းရဲ့နာမမဟုတ်မြို့ရဲ့နာမဟုတ်ပါလားသူတို့ဘုန်းကြီးတို့နောက်နိုင်ငံအဲသူတို့ရဲ့နိုင်ငံခေါ်တော့တက်ရှိလာလို့ခေါ်တယ် ဘုန်းကြီးတို့ပါဠိတော်ကတက်ကသီလနော်အေးအဲ့ဒါတက်ကကြာစီလေးထိုးတွင်းတဲ့သီလအလိကျင့်ရှိထိုးတွင်းညာတဲ့ဒီနေ့သိပ္ပံပညာထောင်လာတဲ့ဖြစ်တယ်အမျိုးမျိုးတွေတွေစအမျိုးမျိုးတွေတီထွင်းဒုံပြန်တွေဂျိုတုတွေဟုတ်လားယူရိယတိုင်အောင်ဆိုပြီးတော့လုပ်တယ်လို့ပဲတဲ့ဗျာတက်ကသီလတက်ကကြံစည်ပြီးတော့သီလကအလေးအကျင့် တခုတည်းတခုတခုတည်းတခုထူးတယ်ထူးမြတ်တယ်မြတ်ဟုတ်လားအဲ့ဒါကိုကြာကြည်လေးရှိတဲ့နိုင်ငံမှာပညာရ38မျိုး36နှစ်ပညာသင်ပြီးတော့မှပညာတက်လာတော့အဲ့ဒီဘုရားလောင်းသေနကကမရဝမင်းကြီးဌာနခါသားတယ်တဲ့ဟုတ်လားအေးသူနဲ့အတူဆိုပြီးတော့မှအာယုရဆိုတဲ့ပညာရှိရဲ့ပုဂ္ဂုတဆိုတဲ့ပညာရှိရဲ့ဘယ်သူနဲ့ဘယ်လိုတော့အာယုရ ပုဂ္ဂုတဆိုတဲ့ပညာရှိရဲ့တဲ့အဲ့တော့ဘုန်းကြီးတို့သိတာကျွတင်မှတ်တမ်းလိုက်အာယုဒပညာရှိကရှင်မောက္ခလာအလားလဝဲရမှန်လားဘယ်လိုလားဒါဖြင့်တဲ့ရည်ကြည်သွားပြီပုဂ္ဂုတကဘယ်သူဖြစ်နိုင်တော့အဲရှင်သာရိပုတ္တရာအလောင်းအဲလက်ရရပြေကြောအောင်လို့လေခုနကပြောတဲ့အသိဉာဏ်နဲ့လူဖြစ်ဖို့ခရင်နဲ့ဆိုတာဒါပြောတာတခုပြောလိုက်ရင်နောက်တစ်ခုမှသူ့ရဲ့ ထုံးသားစင်လာသဗ္ဗရာယသိရအေးအဲ့လိုနဲ့ခေါ်ပြီးတော့ပညာရှိအမတ်တွေနဲ့နေကြတနေ့ကျတော့မင်းနဲ့မိဖုရားပေါ့ဗျာမိဖုရားငယ်ငယ်လေးပေါ့မင်းဆိုတာမိဖုရားကများလာပါပြီနော်အဲ့လိုနဲ့မိဖုရားငယ်ငယ်လေးနဲ့တန်ကြီးလာကမှတကားပဲအစုံကိုရှေတုံးကတော့ဟာတကားလည်းပဲပညာရှိအမတ်တွေရောညမေရာရှိတွေရောစစ်သူကြီးတွေရောဟုတ်ပလားအေးအခုကမှခွန်ကြီးတို့အာဒါကဘုံသွေးရေးဝန်ကြီးဟုတ်လားအေးဒါကဘာလို့ဆက်သွေးရေးဝန်ကြီးဘာညာဆိုတာလဲ အဲ့လိုအစွန်လာတဲ့အခါမှာအမတ်သားတယောက်ကဘယင်နဲ့ထိုင်နေတဲ့မိဖုရားငယ်လေးကိုကြည့်လိုက်မိတာနဲ့မြင်မြင်ချင်းမြစ်ချင်းတွေအကုန်ဖြတ်လိုက်တယ်ဘလုံးသွားဟုတ်အေးအဲ့ဒါတော့ကြာမြင်မြင်ချင်းမြစ်ချင်းတွေအကုန်ဖြတ်လိုက်နောက်ရက်ဒီကျတော့ဒီလာကပါမလားဘယင်ကလည်းပဲသူ့ဘာသူပါမလားသူကလည်းမနေဘူးကြာအကြောက်သက်တယ်ကဟဲ့ဟိုခန့်နေတယ်ဟိုဘရောဟိအဲလေးတယောက်မမြင်ပါလားကွာ ပြီးတော့မှသူ့အဖေကိုဟိုကပြောတာဟောသားလေးရလေတရေတဲ့ကျုပ်တော့ဘရင်မိဖုရားတာဆွမ်းနေတယ်အာမင်းမဖြစ်နိုင်တာမလုပ်ပါနဲ့ကွာအာမဟုတ်ဘူးတရေတဲ့ကျုပ်တော့မရရင်သိမှာပဲအဲ့တော့သူဖြစ်တာလေဒီနေ့နေ့ဘာဖြစ်ခုဘရင်ကမမြင်ပါလားလို့မေးတော့မှမှန်လားပါသူချစ်ကြောင်းကိုညအရှင်ရဲ့မိဖုရားကိုတတ်သွမ်းတဲ့အတွက်ဒါကြောင့်ဆိုပြီးတော့နေမကောင်းကြမ်းမမှာဖြစ်နေပါလေခင်ဗျာညောင်ရွက်အညာဖြတ်တဲ့ယောဘာယောလားသိပြီဘာယောလားတော့ အဲအသိဟောကမေတ္တာမေတ္တာတော့သိတယ်အငယ်ကြီးလို့နောက်ပေါက်ကြသွားပြီအေးဘာယောဂလဲအဲ့ဒီအသေးယောဂကိုတွင်နာတာကုယနတ္ထိစေမရှိဘူးဒါကြောင့်ဘုန်းကြီးတို့ပြိတ္တာညောင်ရက်ကိုအညာမဖြတ်မိကြသည်လေညောင်ရက်ကိုအညာဖြတ်ရင်တာမုံမီတာလည်းမတတ်နိုင်ပါဘူး။နှစ်ချက်လည်းမတတ်နိုင်ပါဘူးပြိတ္တာဟုတ်ပါလား။မှန်ပါဗျာ။อืมဒါကြ အဲ့လိုပြောလိုက်တော့မှဘုရင်ကလည်းပဲခတ်ဆန်းစားမယ်သူကလည်းဩဒီလိုတည်းလားအေးအေးကောင်းပြီခေါ်ခဲ့ရော့ငါမိဖုရားမင်းခုနှစ်ရက်ပေါင်ပြီးတော့ပြန်ဖို့လောကဝိထုတလတကယ်ဖြစ်ရလောက်မဆန်းကျင်တကယ်ဖြစ်ရကဝိထုသတ်ကြောင်းနဲ့ဆန်းကျင်တယ်မှန်ပါဟုတ်ပါလားမဖြစ်နိုင်တော့ဖြစ်ရသူဆိုတဲ့ခေါင်းကြီးနဲ့တရားလဲရှိသေးတယ်အဲ့ဒါတော့ဘုသူဒ္ဓရှိတဲ့လူတွေကြားလို့လေသားဖြစ်တဲ့ပုဂ္ဂိုလ်နဲ့မအင်းနဲ့ညားတယ်နှမအရင်နဲ့မောင်းနဲ့ညားသုံးဝင်တိုက်တာလား မဖြစ်နိုင်တဲ့ဖြစ်ရဆန်းဟုတ်ပါလားဒီအဲ့ဒါပဲဒုက္ခကြီးကအန္တဆန်းကျယ်တယ်ဆိုတာဒါပဲဒါရောက်သလားလုံးတော့အဲတဏှာကျွန်တ်တယ်ဆိုတဲ့အသုံးညာဒါဓမ္မရေးရဓမ္မရှုတော်ကသုံးထားတဲ့အသုံးကိုင်းတာနဲ့ဟိုကအမတ်သားပဲပြောကြပါစို့နော်အဲ့ဒီကလေးကတခါလေမိမိရရသွားသူတို့ကအရွယ်လူကိုဗျမှန်ပါဗျာသူတို့ကဘာတော့အေးအရွယ်လူလေးတွေဆိုတော့လေအရွယ်လူပေါ့ဗျာမှန်ပါအယူတယ်ပေါ့ဟုတ်လား အဲ့တော့တဝုတဝုမေတ္တာပြပြီးတော့ခုနှစ်ရက်လက်ပြည့်ရောတော်တော်ပြောရင်ခြေရာဖြောက်သွားတယ်တို့စာပေကတော့တဲ့အဲ့ဒါလှီသွားတဲ့နေရာမြစ်ထဲမှာလှီသွားရင်အရာထင်ခဲ့တယ်အဲအောင်မယ်ခင်ဗျားတို့အခုခေတ်မှာခင်ဗျားသာမန်အောင်မယ်ခြေရာပါဠိတက္ကရာတရားတွေပြည့်ရင်အများကြီးရှိတိုင်းတော်ပြီအဲ့လိုနဲ့ကပြေးကြတော့ရှေးရမလားကိုရမလားတန်ခါကြာမလဲမလားတော့ဟောဘယင်ကြီးယောဂဆွဲရောဗျာသူ့မှာခုနကပြောတယ်ဘာယောဂ ညောင်ရဲကိုအလျာပြတ်သွားတဲ့ယောဂဟုတ်ပလားအေးအဲ့ဒါပဲအဲ့တော့ဒီနေရာမှာဘုန်းကြီးတို့ပြီးမှဒီတော်ကနေပြီးတော့အပိုင်ရောခြင်းတို့ဒီဝရဏတို့ခန္ဓာတို့ယောဂတို့ဩဃတို့သိကြရင်အများကြီးပဲဟုတ်ပလားတိုက်တော်ပြီပြောတော့ကသူ့မှာတရားမိတရားတွေဒုနဲ့တင်းမဟုတ်လားဒုနဲ့တင်းပါဒါပေမဲ့ကြိုက်တာဒီဟာကမှသူဆွဲနေနောက်ဆုံးဘယ်တိအောင်လို့အပေါ်ကလည်းတွေးတယ်အောက်ကလည်းတွေးတယ်တောင်းပြီးတော့မစမ်းနိုင်မအိတ်နိုင်ဆိုပြီးတော့ဖြစ်လာ သမတော်တွေပြည်ရင်းကသမတော်တွေနောက်ပြည်ပကသမတော်တွေဘယ်လိုခုလို့မှမရဘူးအနာတခြားအေးသူတို့ခုတာကရုပ်ယောဂရုပ်အနာခုတာပင်ထုံးနေတော့အာသေးတွေနင်းကန်တွေ့စိတ်ကမချမ်းသာပဲဘယ်ရမလဲဟုတ်ပါလားအေးယောဂတခြားအေးသိရကြဖြစ်နေတဲ့အခါကျတော့မှခေါင်းကဘုရားလောင်းပညာရှိဘယ်လိုပါလဲသေနကရှင်သာရိပုတ္တရာလောင်းပညာရှိ ပုဂ္ဂုကရှင်မမောဂလရောပညာရှိကတော့အာယုရဆိုတာမှန်ရဲ့လားအဲတန်လုံးကျော်အောင်စီဘုရားလောင်းပညာရှိကသေနကရှင်သာရိပုတ္တရာလောင်းပညာရှိကပုဂ္ဂုတဘာသာဝေတထောင်ရင်ဘုကာကြီးနှလုံးကြီးဆင့်ပြီးတော့နောက်ကတထောင်ရင်နောက်ကလာရည်သအဲ့ဒါကိုပုဂ္ဂုတလို့ပါရရှင်မောဂလရောပညာရှိက အာယုရာဒီလည်းမဟုတ်အာရိနဲ့အာယုရာဂျပန်မိသွားတာနည်းဆိုတော့တော်တော်ကိုတတ်နေပြီတို့ဘုန်းကြီးကအေးပြီးပြီးတော့တတ်နေပြီဟုတ်လားအေးအဲ့ဒါနဲ့ဆိုပြီးတော့ gain လာကွာတဲ့တို့ပြင်ဘေးဟာတို့ပေါ်မှာအင်တာကောင်းတယ်တိုက်လူပြည်သားတွေပေါ်မှာလည်းအင်တာကောင်းတယ်နော်အဲလမ်းတွေလည်းမပြတ်ဘူး ပြောပါအောင်များဟုတ်ကလားအဲတရှိရင်တရှိတို့ချင်းလို့ရတယ်ဟုတ်လားဒီဟောကလည်းအဲ့ဒါဝတ္တတဝိတ္တဓမ္မစေတတဝိတ္တဓမ္မခရယညီတိတဝိတ္တဓမ္မဟုတ်လား ကောင်းပါကောင်းပါတဲ့အဲအဲ့တော့တို့သူ့ကိုပညာနဲ့သိကုကြတို့ပွဲကြီးတပင်ခါတဲ့လိုယုတ်တိရောစာရောအငြိမ်ရောဝတ္တတို့ကိုအဲဟုတ်ပါဟိုတို့တို့တဲ့ယုတ်တိရောပေါ့နော်အဲ့တော့အစုံအကုန်လုံးစီရင်ချင်းမှအဲ့ဒီထဲမှာ33လက်လက်ရှိတဲ့ငှက်ကြီးတော်ဓာကြီးကိုမြို့ပြတဲ့ပင်စက်လက်မျက်လက်အတာလည်းပါမှန်ပါဗျာအဲ့တော့ဟေးအာယုဒပုဂ္ဂုတတော်မင်းတို့ကအဲ့ဒီဘယင်းကိုမရရအောင်အဲ့ဒီပွဲသဘင်ကိုရှုအောင်မင်းတို့တတ်နိုင်ကြတော့ရမယ် ဟုတ်လားသူကပွဲကြီးတယ်အကုန်လုံးခင်းပြပြီးတော့မှနောက်ဆုံးပါဖြစ်တယ်အဲဒီ33လက်နဲ့33လက်မှရှိတဲ့တန်လျင်ကြီးကိုမျိုးပြဟာအဲ့ဒါမြင်ရတော့ဘယင်မျက်လုံးဖြူသွားဟာဒီကအနဲ့နှလုံးနဲ့အကုန်လုံးများဟုတ်ပလားပြတ်ထွက်ကုန်စရာကြီးပဲသိအောင်စရာကောင်းတာပဲအဲ့ဒီကြမှာခုနကပညာရှင်နှစ်ဦးကိုမေးတယ်အဲ့ကမေးတဲ့အခုကြည့်စမ်းကွာ33လက်မှရှိတဲ့ငှက်ကြီးတော့ဓာကြီးကို မင်းတို့ငါတို့အရှိမျိုးပြတာပေါ့ဒါအတ္တပညာရှင်ဆိုတာပေါ်လွင်အောင်ပေါ့ဗျာနော်ပရမရှိတဲ့ကပြောတယ်နောက်ဘေးကလည်းမျိုးတဲ့ပုံသဏ္ဍာန်နောက်ဒီဘက်ဘေးကလည်းမျိုးတဲ့ပုံသဏ္ဍာန်ပေါ့ဗျာဒါဗီဒီယိုရိုက်ချင်ရင်ပါဟုတ်လားအဲ့ဒီလိုဘုရားနေပြသိအဝတ်စီကောင်းတာပဲကွာတဲ့ဗျာဟောအေးဒါကြောင့်ဆိုသံဃရဲ့မျိုးကဒီသူဟာဆဲစွာပြုပြီးသည်ပြုနိုင်ခဲခဲပြုနိုင် ယူတန်လျက်ထွတ်တဲ့ဘာကခက်ခက်သည်အေးအဲ့လိုဆိုပြီးတော့မေးတဲ့အခါကာလမှာခန္ဓာကခွန်ကြီးတို့အာယုဒဆိုတဲ့ရှင်မောက္ခလအလောက်ပညာရှိတာပြန်ပြီးတော့ပြောပါတယ်နော်အေးတန်လျက်ဆိုတာိလေယပုရိသောလောဘအသိဉ္သမ္ပနပါယိနာယောသဝုဇ္ဇဒရမိတိတံဒုက္ခရတရံတတော သဗ္ဗညံပုဂ္ဂရာဌာနာအိဟောသာနာဟိမတ္တဝါဟိုမတ္တဝါဘင်းကြီးတဲ့33လက်မှရှိတဲ့တန်ရမြူလာကတော့ဘာခက်ပြီးလို့လုံးဗျာအဲ့ဒီရဲ့ခက်တာဟာတခုကိုကျွန်တော်မျိုးတင်ပြပါမယ်ယောသဝိတာဒရာမိတိတဲ့ယောသအကျဉ်သူတွေဟောတိကဒရာမိတိပေးမရလို့လူမရလို့ကမ်းမရလို့ဝိဇာပြောဆိုခဲ့ပါ၏ တံဒုက္ခရတရန္တတောတံဒုက္ခတို့ပိမလူမတံကလို့ပြောခြင်းသည်တံတော်တို့33လက်မှရှိတဲ့တန်လျက်ကြီးမြို့သားတဲ့ဒုက္ခရတရခရင်မာဤတို့အချက်လေးပဲနဲ့ပေးလိုက်တယ်နော်အေးအဲ့လိုပြောလိုက်တာဒါကြောင့်သို့တန်လျက်မြို့ကတန်လျက်မြို့ကလောကမှာလောကမှာဘယ်ဟာခက်နေနေဘယ်ဟာခက်နေနေသုံးတခုသုံးတခုဘယ်မီဟု ပြောဆိုပြုရခက်တတိအဲ့ဒါပဲဗျာသူများတော့မသိဘုန်းကြီးတော့လက်တွေပရင်းမောက်လာရပါလေဟဲ့တတိတော့လူရင်လို့ပါဗျာလာပဲလာပရင်းမောက်လာရပါလေတတိတော့ဆောက်ကြခင်လူရင်လို့ပါဗျာမင်းတို့ကတောင်းတုံးတောင်းနိုင်ဟုတ်ပါလားပြီးတော့ပြီးတာပါပဲဒါဆိုစိတ်ထဲကတော့လေလူမဲလူလာတာနဲ့တောင်းမဲလူလာတာဘယ်ဟာကတော့ကြာ မတူတူပါပဲလားအော်အဖေလူသားသမီးလေးတွေနော်သူတို့ကကျွေးမဲ့လည်းမလို့နိုင်ဟုတ်လားဒီရေခဲမို့ကျွေးမဲ့ဆိုတော့သဘောကျတယ်ကိမို့ကျွေးမဲ့ဆိုတော့မတ်စကတ်ကျွေးလည်းပဲသဘောကျတာပဲငါပြောဒီဩဇာလူကြည့်တယ်သဘောကျတာလို့နာမည်ယောဂီကြည့်တယ်တယောက်မှနှုတ်ခတ်ဆိုတဲ့ယောဂီပါပါဖေလူသားသမီးဟုတ်လားအဲဘုန်းကြီးများအဲ့ဒါလူလည်းတမ်းလို့ငါပြောသည်ဆိုဟဲ့ဒီလိုလဲတပည့်တော်သားနဲ့ငါပြောသည်မလားကွာဟုတ်တယ်မလားအဲ့ဒီလိုလဲဆက်ပြရဲကုန်တယ်လို့ပါ မင်းတို့ကလည်းကိုမဲကိုနေရမှာဟုတ်မလားမပေးပဲလည်းမနေပါဘူးပြီးတော့လည်းဟဲသရတရားတိုးပြီးတော့ပေးရတာတိုက်ရှိသေးဗျာအဲဒါကြောင့်နဲ့ဗါတဲ့ဗန္နေရဲ့မျိုးကဗန္နေရဲ့မျိုးကဒေါသမဒေါသမဘယ်ဟာခက်မြည်နေဘယ်ဟာခက်မြည်နေလုံးတစ်ခုသိမြည်ဟုပြောဆိုပြရခက်တည်းအဲ့ဒီအတိုင်းကြောင့်ဩ အင်းဟုတ်ပါဒါပေမဲ့တို့အိမ်သားတော့ပြီးလားသူ့နဲ့နည်းနည်းလေးဇံဝင်ကံဖြစ်လာပြီပေါ့ဗျာနော်အေးအဲ့ဒီကြတော့မှနောက်တကပုဂ္ဂုတာပညာရှိကိုမေးပြန်ပါတယ်ရှင်သာရိပုတ္တရာအလားဟေးတန်ရဲမြူတာတဲ့ပေးမယ်လို့ပြောတာကခက်တယ်လို့ဆိုတဲ့မင်းကရောထိုးတဲ့အဖြစ်ပြောနိုင်သေးသလားအဲ့တော့တော်တော်လေးပြောမယ်ဗျာမှန်လားပါမင်းကြီးတန်ရဲမြူတာတဲ့ပေးမယ်လို့ပြောတာခက်တယ်မှန်ပါအဲ့ဒီခက်ခက်တာလက်တွေ့ပေးတာခက်တယ် ခင်ဗျားတို့ခုကြည့်ပါလဲသူရအောင်မယ်ပြောဖို့တော့လွယ်လားမဟုတ်လားမှန်ပါတယ်ခင်ဗျာတချို့ကလည်းသူကထီထိုးအောင်မယ်တဲ့ချဲထိုးအောင်မယ်ဟင်းလူဘုံတစ်ခါမှတယောက်တာပေါက်တဲ့အာကြီးဘယ်တာဟုတ်လိမ့်မယ်ဒါကြောင့်ဘာပဲဖြစ်ဖြစ်လူဘုံရတပည့်တော်ချဲထိုးအောင်မယ်ထီထိုးအောင်မယ်ဆိုတာတဲ့လက်တွေ့ငကုတ်ချအဲအဲ့ဒါကပုံခက်တယ်ဟုတ်တယ်ဗျာဟုတ်ပါလားဒီဒါကြောင့်နဲ့ဘုန်းကြီးတို့ပြိဿအဲ့ဒီအခက်ကလေးကိုလည်းပဲ နမနဲ့အနေအချင်းဆိုကြရမယ်နော်ဘာနဲ့ရဲ့မျိုးကဘာနဲ့ရဲ့မျိုးကလောကမှာလောကမှာဘယ်မှာသမီနီဘယ်မှာသမီနီလိညာသကလိညာသကယုမမြယုမမြစီဝါမပြုတ်ကြလေပါစီဝါမပြုတ်ကြလေပါဘုရားကတော့အဲ့ဒါသစ္စာကိုတာမွတ်ထားတဲ့ခင်မှုဒီစကားကိုပြောတာအေးအဲ့တော့သူဆိုလိုက်ပြောဆုံးခံပြောဆုံး သစ္စာမံသစ္စာဒုရိယခတိပါသောသောဝခံသစ္စာမံသစ္စာဒုရိယခတိပါအဲ့ကြတော့ဘင်းကြီးကသူ့ရဲ့နှလုံးသားနဲ့နည်းနည်းတွေးလာပြီဟုတ်ပါလားအင်းငါနဲ့တူလိုက်တာဟုတ်ငါအဲ့ဒီအသက်ကြီးငါကသူ့အမှန်တရားသူ့ဘာလို့ဆွဲလိုက်ရင်မကလို့ဆန္ဒလောင်းသေးသေးပေါ့မှန်ပါ အခုကသူကသားတယ်ငါမိတွေကပေးမယ်လို့ဆိုတာအခက်တစ်ခုပေးမယ်ဆိုတာအဲ့လက်တွေ့ခေါ်နိုင်ရခေါ်သွားပါလို့ပြေးလိုက်တာလေအခက်တစ်ခုနောက်ဆုံးကြတော့မှဘုရားလောင်းပညာရှိကသေနကကိုင်းမောင်သေနကတဲ့ဟောဒီမှာအာယုဒပညာရှိပုဂ္ဂုလပညာရှိတို့ကတော့ကွာတဲ့33လက်မှရှိတဲ့တန်လျက်ကြီးမျိုးတာဟုတ်လားဝကြည်တော်မျိုးတာထက်ပေးမယ်ဆိုတာခက်တယ်လို့ဆိုတယ်ငါသဘောကျတယ်ရှင်းတတ်တယ်လက်ခံတယ် အဲဒီမှာအခုဒီအာယုဒပညာရှိတော့ပုဂ္ဂုတပညာရှိကပြောလိုက်တာကလက်တွေ့သေးတာကဖက်တယ်ဟုတ်တယ်ဒါပြုနိုင်မို့လားမနာခဲလားခင်ဗျားတို့ပြောတော့ပြီငါဝိဆရာကြီးလို့ညီလုံးကြီးလေးပေးလိုက်ပါဆိုရင်ပြောရင်ကငါယောက်ျားမရှိလို့ညီယောက်ျားလေးအဲ့ဒါပဲအဲကောင်ကပစိုးမရှိလို့မင်းပစိုးလေးပေးလိုက်ပါဆိုရင်ယူသွားအဲကောင်ကမင်းကမရှိလို့မင်းမိမလေးကြိုင်ပေးနိုင်ရဲ့အဲ့ဒါပဲဗျာနော် အေးအဲ့တော့မှဘုရားလောက်တင်ကပညာကြီးပြောတော့ဘုရားလောက်တင်ကပညာကြီးကပြောလိုက်တာတိုက်ဆိုဝန်ခံ၍ချဝန်ခံ၍ချသေသူများသေသူများသိကမခက်သေးပါသိကမခက်သေးပါသေလူကြီးအတွက်သေလူကြီးအတွက်သောကဖက်သောကဖက်ယမက်ပြည်ရန်ခဲလာတာသေလူကြီးအတွက်သေလူကြီးအတွက် ခက်လာတာအေးအဲ့ဒီလိုထိုးပြတဲ့အခါကျတော့မှဘင်းကြီးမတော်ကဩသူများပြောတာကိုငါပြောနေတာပါလားအဲဟုတ်တာပဲဒီရင်းစိမ့်နဲ့မိတ်ကလေးအသူကိုရင်ကိုစတ်တော့မယ်ဆိုပြီးတော့မှစိတ်ဆန့်လိုက်တဲ့အခါ တွေးလွန်တွေးအနယောကပျောက်သွားပါတယ်ပြိတ္တာဟုတ်ပါလားဒီတကြောင်နဲ့အဲ့ဒီမှာဘုန်းကြီးတို့ပြိတ္တာတဲ့သူကြီးကမှအဲ့ဒါလေးကိုပြန်ပြီးတော့တန်းတားတဲ့သက်ကလေးတွေကိုလည်းကလေးလူရှင်များရှင်းကအလူရှင်များနောင်ကုမဲ့လူရှင်များဟာသက်သက်လက်လက်ကလေးနဲ့တဲ့စိတ်ရတဲ့ဖြေနိုင်ရဖို့အဲ့ဒီစိတ်ရတဲ့ပူပါမှုမဖြစ်ကြဘူးရာဖြင့်ခက်ဆုံးမှခက်ဆိုတဲ့တရားပြီးဤတွင်မဲ့နေတိဓမ္မ